ယုတ်သေးလေးနဲ့သာလျှောက်ထားပါလေဗျာကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးအမေရိကနဲ့ဥရောပနိုင်ငံများသို့ဒေသစာရီကြည့်တည်၍နိုင်ငံခြားသာသနာပြုကြွမည်အကြောင်းကိုအလုံးသောဆရာတော်ဘုရားကြီးတပည့်များဖြစ်ကြသည့်ယောဂီပေါင်းသူတော်ကောင်းတို့ကကြိုတည်၍ဝမ်းမြောက်ရှင်လန်းစွာဖြင့် တတိကြာပြရပြီးအချိန်ကစပြီးတော့ဆရာတော်ဘုရားကြီးသာသနာပြုလုပ်ငန်းကိုအားတည်ပြီးရောရှိစွာဖြင့်အဖက်ဖက်ကပါဝင်ကူညီဆောင်ရွက်လျက်ရှိကြပါကြောင်းဘုရားအထူးသဖြင့်ဗုဒ္ဓသာသနာနှုတ်ကအဖွဲ့ကဆရာတော်ဘုရားကြီးနိုင်ငံရခြားတိုင်းတစ်ပါးသို့သာသနာပြုကြွမီကိစ္စအရေးအတို့ကိုအဖက်ဖက်ကလေဟင်းမှုမရှိအောင်ဆောင်ရွက်လျက်ရှိပါကြောင်းဘုရား ကိစ္စအားလုံးတို့လည်းပဲဆရာတော်ဘုရားကြီးရဲ့ဘုန်းတော်ကံတော်သဘာတော်ကြောင့်အားလုံးကြည်စီပြည့်မြောက်သလောက်ရှိပါပြီဗျာဆရာတော်ဘုရားကြီးယခုနိုင်ငံရာခြားတိုင်းတစ်ပါးသို့သာသနာပြုကြွသည့်အချိန်မှာ6ကြိမ်မြောက်ဖြစ်ပါပြီဗျာပထမအချိန်မှာယူရီးယားကမ္ဘောဒီးယားနဲ့ ဘီရဏံကိုဆရာတော်ဘုရားကြီးသာသနာပြုကြွသည့်အချိန်ဖြစ်ပါပြီဗျာဒီဒီခါတို့ကသတ္တသင်္ခါရနာမတင်မီအချိန်ဖြစ်သတ္တသင်္ခါရနာစီစဉ်ရေးနဲ့ဆက်သွယ်သောသာသနာပြုမြစ်ရှင်အဖွဲ့ဖြစ်ဖြင့်ဆရာတော်ဘုရားကြီးကြွရောက်ခြင်းဖြစ်ပါကြောင်းဗျာ1314ခုတရင်းကျုပ်လက်ပြကျော်6ရက်နေ့ကဆရာတော်ဘုရားကြီးယိုးရီးယားနဲ့ကမ္ဘောဒီးယားဗီယက်နမ်တို့ ကျွတော်မူခဲ့ပါတယ်ဗျာ1314ခုတစောင်းမုံလာဆန်း3ရက်နေ့မှာပြန်ရောက်ခဲ့ပါကြောင်းဗျာထိုစဉ်အခါကဆရာတော်ဘုရားကြီးနိုင်ငံရချမ်းမှာ12ရက်ကြာခဲ့ပါကြောင်းတပည့်တော်တို့မှတ်တမ်းပြုသိရှိရပါတယ်ဗျာဒုတိယအကြိမ်ကတော့တိရိလင်္ကာနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဆရာတော်ဘုရားကြီးသာသနာပြုကြွသည့်အချိန်ဖြစ်ပါကြောင်းဗျာဤသို့ကြွရမှာလည်းပဲသတ္တသင်္ကာရဏိစ၍ ဆောင်ရွက်တော်မူရန်သာသနာရေးမစ်ရှင်အဖွဲ့အဖြစ်ဖြင့်ဆရာတော်ဘုရားကြီးကြွအောင်ခြင်းဖြစ်ပါပြီဗျာဆိုချိန်က1314ခုပြာသူလပိကျော်14ရက်နေ့ကကြွပြီးတော့တဘိုရဲလပိကျော်12ရက်နေ့မှာဆရာတော်ဘုရားကြီးမြန်မာနိုင်ငံပြန်ရောက်ခဲ့ပါတယ်ဗျာ28ရက်တိတိကြာခဲ့ပါကြောင်းဗျာတတိယအချိန်ကတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီး ဂျပန်နိုင်ငံကိုကြွတော်မူခြင်းဖြစ်ပါပြီဗျာထိုစဉ်ခါခါလည်းပဲဆရာတော်ဘုရားကြီးဖြင့်သင်ရှားသောဆရာတော်ဘုရားများနှင့်တကွပฏิပတ်တိသာသနာတော်အုပ်မြင့်ချရေးအတွက်ဂျပန်နိုင်ငံသို့ကြွခြင်းဖြစ်ပါကြောင်းဗျာ1319ခုနှစ်ရေုံလာဆန်း14ရက်နေ့ကဆရာတော်ဘုရားကြီးကြွတော်တော်မူပြီးနောက်ဝါဇိုလာဆန်း10ရက်နေ့မှာပြန်ရောက်ခဲ့ပါကြောင်းဗျာ အာလုံးရက်ပေါင်း20နဲ့3ရက်တိကြာခဲ့ပါလေဗျာလေးချိန်မြောက်ဆရာတော်ဘုရားကြီးနိုင်ငံရခြားတိုင်းတစ်ပါးကိုကြွတာကတော့အိန္ဒိယနဲ့သီရိလင်္ကာနိုင်ငံဖြစ်ပါလေဗျာသီရိအိန္ဒိယနဲ့သီရိလင်္ကာကိုဒုတိယအကြိမ်ကြွခြင်းပါဗျာ1320ခုနတော် လာပြီးရော12ရက်နေ့မှာဆရာတော်ဘုရားကြီးနဲ့တကွနောက်ပါယဟန်သံဃာများ လူဥပါဒကဥပါဒကီများပါဝင်အတော်များများ ကြွခဲ့ပါတယ်ဗျာတဘူရဲလာပြီးရောဆယ်နှစ်ရက်နေမှာဆရာတော်ဘုရားကြီးပြန်ရောက်ခဲ့ပါကြောင်းဗျာထိုချိန်ခါကရက်ပေါင်း2လကြာခဲ့ပါဗျာအိန္ဒိယနဲ့သီရိလင်္ကာမှာဆရာတော်ဘုရားကြီးတရားပွဲအတော်များများဟောကြားခဲ့ရတယ်ကိုသိရပါကြောင်းဗျာထိုချိန်ခါကကြွတာကတော့ဆရာတော်ဘုရားကြီးကိုယ်တိုင်ကောင်းဆောင်ပြီးတော့သာသနာပြုကြွတာဖြစ်လို့ဆရာတော်ဘုရားကြီးရဲ့ပฏิပတ်တိသာသနာတော်ဟာသီရိလင်္ကာမှာအင်မတန်မှထင်ရှားခဲ့ပါတယ်ဗျာ အထူးသဖြင့်ကမ္မထာနာစရိယဆရာတော်ဥဒုဇာတကိုယ်တိုင်ခေါင်းဆောင်ပြီးတော့တိရိလင်္ကာမှာသာသနာပြုခဲ့တဲ့အတွက်ဝိပပฏิပတ်တိသာသနာဟာတိရိလင်္ကာမှာအတော်ကျေကျေပြန့်ပြန့်ရှိခဲ့ပါကြောင်းအခုဒီသင်ကြားလျက်ရှိပါပြီခင်ဗျာပြစ္စမစိန်ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးနိုင်ငံရဲ့အခြားကိုသာသနာပြုကြွတာကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါလေခင်ဗျာအင်ဒိုနီးရှားနိုင်ငံမှာဆရာတော်ဘုရားကြီးတပည့်ဖြစ်တဲ့အရှင်ဇိနာလင်္ကာရ အရှင်ဇိနာရခိတရှိတဲ့အတွက်အရှင်ဇိနာရခိတကခေါင်းဆောင်ပြီးဆရာတော်ဘုရားကြီးကိုပြင့်ခဲ့လို့ဆရာတော်ဘုရားကြီးတပါးရီပင်ပင်1320ခုဆုံးလာစားရှိရနေမှာကြွခဲ့ပါလေဘုရားနေုံလိုက်ပြီးကျော်ဆယ်ရနေမှာဆရာတော်ဘုရားကြီးပြန်ရောက်ခဲ့ပါလေတလနဲ့16ရက်ကြာခဲ့ပါကြောင်းဘုရားအဲ့ဒီအခါတုန်းကဆရာတော်ဘုရားကြီးဟောခဲ့ပြောခဲ့တော့တရားဒေသနာတော်များအပါဝင်အခြားသောဘာသာတော်ရှင်ကများဟောကြပြောကြသည့်တရားအလုံးကို ဆရာတော်ဘုရားကြီးပြန်ရောက်တော်မူတဲ့အခါမိတ်ကြတော်မူသည့်အတိုင်းအင်ဒိုနီးရှားသာသနာ့ပြုမှတ်တမ်းဟူသောစာအုပ်တို့ရေးသားပုံနှိပ်ထုတ်ဝေခဲ့ပါကြောင်းဘုရားယခုထိဤစာအုပ်သည်ရှားပါသောစာအုပ်ဖြစ်နေတည်ရှိတဲ့ပါကြောင်းဘုရားနောက်တစ်ခုကတော့အခု6ကြိမ်မြောက်ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးတိုင်ကိုတော်တိုင်ကောင်းဆောင်ပြီးတော့နိုင်ငံရဲ့အခြားတိုင်းတစ်ပါးသို့သာသနာပြုကြွသည့်အကျင့်ဖြစ်ပါကြောင်းဘုရားဆရာတော်ဘုရားကြီး ဥရောပနဲ့အမေရိကနိုင်ငံရခြားများသို့သာသနာပြုကြွတဲ့အခါမှာနောက်ပါဆရာတော်၄ပါးနဲ့ကပ္ပိယတယောက်ပါမှာကိုအလုံးသိရှိတော်မူရန်အတွက်ဘုရားကြီးတော်လျှောက်ထားခွင့်ပြုပါဗျာတပါးကဥတိလာနန္ဒာဘိဝန္ဒတက်တော်52နှစ်ဝါတော်30နဲ့နှစ်ဝါရှိပါလေဗျာဥတိလာနန္ဒာဘိဝန္ဒဆရာတော်အရှင်မြတ်ကဆရာတော်ဘုရားကြီးရဲ့ညာဘက်မှာတည်ရှိပါခင်ဗျာ ဆရာတော်ဘုရားကြီးရဲ့တတိယင်းဖြစ်ပါလေပရိယပฏิပတ်နှစ်ရဆွဲဆောင်တဲ့အပြင်အင်္ဂလိပ်သက္ကတနာဂရီသင်္ဂါရီအစရှိတဲ့ဘာသာမျိုးစုံတို့ကိုလည်းပဲတတ်ကျွမ်းသောဆရာတော်ဖြစ်ပါလေခင်ဗျာနံပါတ်1အရှင်ဇနကာဘိဝန္တဆရာတော်ဘုရားကိုတော့ဖြင့်အာလုံးပိတကတည်ပြီးဖြစ်ပါလေအရှင်ဇနကာဘိဝန္တဆရာတော်ဘုရားဒီလည်းပဲပရိယပฏิပတ်နှစ်ရဆွဲဆောင်ကုန်လုံးကျွယ်ဝတဲ့အပြင် ဘာတန္တရဘက်ကလည်းပဲကြွန့်ကျင်တမြောက်သောပုဂ္ဂိုလ်ဖြစ်ပါပါလေဗျာအဲ့ဒီပုဂ္ဂိုလ်ကလည်းပဲဆရာတော်ဘုရားကြီးရဲ့လက်ဝဲဘက်မှာတရင်သုံးရက်ရှိပါကြောင်းပရိသတ်တိရအတွက်လျှောက်ထားပါလေဗျာတတိယမြောက်ပုဂ္ဂိုလ်ကအရှင်ကေလာသဓမ္မစရိယဖြစ်ပါကြောင်းဗျာပါဒနာတကတိရိပဂဝရဓမ္မစရိယတိပိတကတရမှာဒီဃဘာနကဒီဃနိကာယကောဝိဒ ပွဲရတဲ့အရှင်မြတ်ဖြစ်ပါလေဗျာဒီရှင်မြတ်ကတော့ဆရာတော်ဘုရားကြီးရဲ့လက်ရဘက်အစုံကဆရာတော်ဖြစ်ပါကြောင်းခင်ဗျာဆရာတော်ဖြစ်ပါနောက်တစ်ပါးကတော့ဥဝေကဓမ္မဖြစ်ပါတယ်ဥဝေကဓမ္မကတော့ဝိလုံဘွဲရပုဂ္ဂိုလ်ပါအဲ့ဒီရှင်မြတ်ကတော့ လေညာငွင်းကိုကြိုတင်သွားတဲ့အတွက်ကြွသွားတဲ့အတွက်ပြဖို့ရမရှိပါခင်ဗျာ။နောက်ကပ္ပိယကြီးတယောက်ကတော့ဥမြသိမ့်ဖြစ်ပါတယ်။သူကကျောင်းဆရာကြီးပါ။ကျောင်းဆရာကြီးကနေပြီးတော့မော်လမြိုင်မဟာစီသာသနာရိပ်တာမှာကပ္ပိယကြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးနေလေးရလျှောက်ပြီးကြွတဲ့အခါမှာဆရာတော်ဘုရားကြီးရဲ့နောက်တော်ဘာကလိုက်ပြီးတော့ဝေယဝိဆကိုဆရာတော်ဘုရားကြီးရဲ့ဆန္ဒကိုသိသွားတဲ့ ဆောင်ရွက်တတ်တဲ့ပုဂ္ဂိုလ်ဖြစ်လို့ဒီပုဂ္ဂိုလ်ကိုရွေးချယ်ပြီးတော့ဆရာတော်ဘုရားကြီးကကပ္ပိယအဖြစ်နောက်ပါခေါ်ခြင်းဖြစ်ပါကြောင်းအစီရင်ခံပါတယ်ဘုရားဆရာတော်ဘုရားကြီးအခုကြွတဲ့ခရီးစဉ်ဟာအားလုံးပြည်ပြီးဖြစ်ပါတယ်အေဗီလာတရက်နေ့ကနေပြီးတော့ဆရာတော်ဘုရားကြီးရန်ကုန်ကထွက်ခွာမယ်ဇူလိုင်လ3ရက်နေ့မှာလန်ဒန်ကပြန်ပြီးတော့ကြွလာမှာဖြစ်ပါတယ်အဲဒါ ဆရာတော်ဘုရားကြီးအမေရိကနဲ့ဥရောပနိုင်ငံများကိုကြွမဲ့ခရီးစဉ်ဟာ၃လနဲ့၃ရက်တိတိကြာပါတယ်အကြာဆုံးဖြစ်ပါတယ်ခင်ဗျာအကယ်၍ဟိုရောက်တဲ့အခါဆရာတော်ဘုရားကြီးကိုကိုကဒီကပြင့်လို့ရှိရင်ထပ်ပြီးနေသိရင်နေအောင်ပဲဆိုတာဆရာတော်ဘုရားကြီးကမနေ့ကအမိတ်ရှိပါတယ်အခုကြီးညာသွားတဲ့ကြီးညာချက်ကတော့ဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ကကြိုတင်ပြီးကြီးညာထားတဲ့ခရီးစဉ်ကြီးညာချက်အရာလျှောက်ထားခြင်းဖြစ်ပါတယ်ခင်ဗျာဆရာတော်ဘုရားကြီးဒီကနေ့ 3နာရီခွဲအချိန်မှာထွက်တဲ့ BAC လေမြန်နဲ့ကြွမှာဖြစ်ပါတယ်။ဆရာတော်ဘုရားကြီးပထမဆုံးရှိဥစွာကြွမှာကယူရီးယားယူရီးယားကနေပြီးတော့ဂျပန်ဂျပန်ကနေပြီးတော့ဟိုလူဟိုနိုလူလူဟိုနိုလူလူကနေပြီးတော့ Los Angeles အဲ့ဒီကဂျပန် San Francisco ဂျပန် Washington Boston Rochester New York မေလ20ရက်နေ့ရောက်တဲ့အခါကျတော့ဥရောပခရီးလန်ဒန်ကိုရောက်ပါလိမ့်မယ်။ လန်ဒန်ရောက်တဲ့အခါစကော့တလန်မန်ချက်စတာဘာမင်ဂမ်ဆွစ်ဇာလင်ဂျာမနီပြင်သစ်ဘယ်လ်ဂျီယာနယ်သာလန်စတဲ့နိုင်ငံများကိုဆရာတော်ဖျားရောက်ပါလိမ့်မယ်ဆရာတော်ဖျားပြန်ရောက်မယ်နေ့ကဝါဇူလာဇန်10ရက်ဖြစ်ပါတယ်ဆရာတော်ဖျားကြီးရဲ့မွေးနေ့နဲ့ဆိုရင်တော့ဒီကြားမှာရက်လိုပါသေးတယ်အဲဒါကြောင့်ဆရာတော်ဖျားကမွေးရဲ့ မတိုင်မီပြန်ရအောင်တော့ကြိုးစားမယ်လို့ဆရာတော်ဘုရားကအမိန့်ရှိပါတယ်ဆရာတော်ဘုရားနိုင်ငံရဲ့အခြားတိုင်းတစ်ပါးကိုကြွစေအချိန်ပေါင်းဟာအခုချိန်နဲ့ဆိုရင်6ချိန်ရှိပါပြီပြီးခဲ့တဲ့9ချိန်တုန်းကတော့အလွန်ဆုံးဟာ2လပဲကြာခဲ့ဒီတစ်ခါတော့3လနဲ့3ရက်တည်းအလွန်ရက်ကြာမှာဖြစ်တဲ့အတွက်တပည့်တော်တို့ဗုဒ္ဓသာသနာ့နုကအဖွဲ့ဒီဒေဝီအဖွဲ့အမျိုးသမီးယောဂီစောင့်ရှောက်ရေးအဖွဲ့နဲ့တကွ ဆရာတော်ဘုရားရဲ့တပည့်တရားဓမ္မအားလုံးဘာညာတော်ရှင်များများအပါဝင်အားလုံးသောယောဂီအပေါင်းတို့ကဆရာတော်ဘုရားကြီးကြွကာနီးမှာ မိန့်ကြားတော်မူသောဩဝါဒတော်ကိုနာကြားလိုပါကြောင်းယူသေးလေးမြတ်စွာလျှောက်ထားပါတယ်ဗျာတပည့်တော်များဦးငယ်ညာတနာထောက်ထားသောအားဖြင့်ဩဝါဒပေးသနာတော်မူပါဗျာပထမရှိဥစွာအားလုံးသော တန်ဃာတော်များနဲ့တကွဒိဋ္ဌအာလုံးတို့ဩကာသဖြင့်ကြောပါမယ်ဆရာတော်ဘုရားကိုကြောပြီးတဲ့နောက်လူပိဋကကတော့၈ပါးတိလာဆက်ပြီးဆောက်တည်ပါမယ်ခင်ဗျာအာလုံးဩကာသဖြင့်ကြောကြပါစို့ ဤကုသောအထုကိုခန္ဓာမူလိုက်သောရာဒါကောစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောဘုရားယရဏသောဂါတဒါကောစရှိသော၆ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောတရားယရဏသုဒ္ဓိဗရဒါကောစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရဏတိဟုသောယရဏမြတ်သုံးပါးတို့ယူသည်မြန်တို့လည်းမော့၍ ရှိခိုးပူဇော်အပူမြာမလျော့ကြောကြရသောဗနာမကုသိုလ်ကံစေရနာယခုကာ၌နိုင်ငံကြသောကြွရောက်၍သာသနာတော်ပြုကြမည်ဆရာတော်တို့ဤသီလအစာရှိသောဂုဏ်ကျေးဇူးကိုအာရုံပြုကြကြီးညိုကြ၍မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကံတို့ဖြင့်လာရောက် ဟူမျောကြောကြရသောကုသိုလ်ကံစေရနာတို့၏အစွမ်းအာနုဘော်တို့ကြောင့်ဘေးရန်အန္တရာယ်ဟူသောညတော်မှအခါခါသိင်ကင်းလွန်ငြိမ်းချဝိခွာကြ၍အသက်ရှည်ခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစသဖြင့်သော အလိုရှိရာတောင်းတအပ်သော လောကီ လောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ gacchami dhammam saranam gacchami sangham saranam gacchami တိယံပိဗုဒ္ဓံသရဏံဂစ္ဆာမိဒုတိယံပိဓမ္မံသရဏံဂစ္ဆာမိဒုတိယံပိသံဃံသရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံ တယံမိဗုဒ္ဓံသရဏံဂစ္ဆာမိတတယံမိဓမ္မံသရဏံဂစ္ဆာမိတတယံမိသံဃံသရဏံဂစ္ဆာမိသရဏဂမနံပရိဘုံနံ န္နာတိဘာဒဝရမိသိက္ခာရံသမာရိယာမိအာဒိနာဒါနာဝရမိသိက္ခာရံသမာရိယာမိအာဇမစရိယဝရမိသိက္ခာရံသမာရိယာမိမုသာဝါရဝရမိသိက္ခာရံသမာရိယာမိ မေဇဗမာရတနာဝေရမိတိကဗရသမာရိယာမိဝိကာလဘောဇနာဝေရမိတိကဗရသမာရိယာမိနိစ္စဣဒဝါရိဒဝိတုက နိသိခာဗရသမารိယာမိဣဒံမေပုညံအတရခယဝံဟောတုကျွန်တော်ဤဒီကောင်းမှုသည်အတော်တရားလေးပါတော့ဤဘုညာဘုံကြောင့်ဖြစ်သောမညာဘုညာနိဗ္ဗာန်ကို ဆောင်ပါစေတည်းဒီတော်နေနာဘုရားယရနာတရားယရနာသမယရနာဒီတို့ကိုယ်ရောသမန္တတကွာအချင်းကသမန္နာတိုင်းကရှိပါနဲ့ပြည်စုံသောဥပဒရာတိလာဥပဒရာသာတော်ကတော်မကြိုးဖို့မြုပ်ကြရအောင်ကောင်းမွန်စွာတိနေစွာကြရပမာဒေနမမေသောတိတရားဖြင့်သံပါရိထပြည်စည်းပြည်စုံအထောက်ကြကုန်ဘုန်းကြီးတို့ဒီကနေ့ နိုင်ငံခြားသွားပြီးတော့သာသနာပြုဖို့ကိစ္စမှာဆက်ဆံရာဖြစ်တဲ့တပည့်ပရိသတ်တွေကလာရောက်ပြီးတော့ဘုမြော်ကြောကြအားပေးကြသာသနာပြုရင်းနဲ့ဆက်ပြီးတော့ဝမ်းမြောက်စရာဝမ်းသာစရာပါပဲ။ နိုင်ငံခြားကိုသာသနာပြုရာနိုင်ငံခြားကပုဂ္ဂိုလ်တွေကဘုန်းကြီးကိုပင်းလျောက်နေတာတော့အချိန်ပေါင်းများပါပြီ။ဒါပေမဲ့လို့ဘုန်းကြီးစိတ်ထဲတော့နိုင်ငံခြားသွားဖို့ရာစိတ်တယ်မကူပါဘူး။ဘာကြောင့်လို့ဆိုလို့ရှိရင်နိုင်ငံခြားသွားတော့သူတို့နိုင်ငံကဘာသာနဲ့ဟောနိုင်ပြောနိုင်မှပိုကောင်းတာပဲ။သူတို့နိုင်ငံကဘာသာနဲ့မဟောနိုင်မပြောနိုင်ရင် ဘုန်းကြီးကဗမာလိုပြောဘာသာပြန်တဲ့ပုဂ္ဂိုလ်ကပြန်ဆိုရင်တိတိကျကျဖြစ်ကွာသိမလွယ်ဘူးတာဝန်လေးအဲဒီတော့ကိုယ်တိုင်ကသူတို့ဘာသာနဲ့မပြောနိုင်တဲ့နေရာတွေသွားလို့သိမတော်ပါဘူးလို့အောင်းမိတာနဲ့ဘုန်းကြီးကသွားဖို့ရမစင်းစားခဲ့ပါဘူးဒါပေမဲ့လို့ခုဝါမဆိုခင်ကဒီဝါမဆိုခင်ကပေါ့အဲတလားလောက် သလားကျေစောလောက်ကနေပြီးတော့ဘူရိဝရဓမ္မထံကစာရရောက်ဘူရိဝရဓမ္မဆိုတာဘုန်းကြီးတို့ဒီသာသနာ့ဤဓမ္မတရားအထုတ်သွားတဲ့ယောဂီဟောင်းမှာပဲသူကအိန္ဒိယမှာနေတာကြားပါပြီအိန္ဒိယမှာဘာသာတရားတွေလေ့လာပြီးတော့ဘွယ်တုဂုံတုတွေကြားပြီးတော့နေတာ

။ဘာမဆိုခင်သွားရင်ဝါဆိုးနေလို့တော့မတော်ဘူးလို့ဒီလိုလဲစဉ်းစားတော့နောက်ပြီးတော့အမေရိကန်ကအရင်ကဒီမှာလာဘူးတဲ့ဂျိုးဆက်နောင်နာကပါတယ်သူကဂိုးစတိန်ဂိုးစတိန်အဲဂျိုးဆက်ဂိုးစတိန်ပေါင်းဆောင်ပြီးတော့လာကြပါတယ်အဲလူ30ကျော်သူတို့ကလည်းဟိုမှာကမ္မဋ္ဌာဌာနသီးတာနဲ့သူကတရားပြ တရားဟောတဲ့ပုဂ္ဂိုလ်လည်းဒီလိုကဆရာလည်းနှစ်ဦးလောက်ပါပါတယ်တရားအထုတ်တဲ့ပုဂ္ဂိုလ်တွေကကျန်တဲ့ပုဂ္ဂိုလ်တွေတော်တော်များများပဲဘုန်းကြီးတို့ကအဲ့ဒီခါတော့ဇာတိရဖြစ်တဲ့ရှင်ကိုစိတ်ခွန်သွားနေတဲ့အခါဖြစ်တော့သူတို့နဲ့တွေ့မှာမဟုတ်ဘူးလို့အောင်းမိတယ်စောစောကလည်းဇာတော်ဖေးထားပါသူတို့လည်းမဆောင်နိုင်ဘူးဘုန်းကြီးတို့ကအစဉ်ရှိနေတယ်ဒါနဲ့သူတို့ကတကူးက ဘုန်းကြီးတို့ရှိရစိတ်ခွန်ကြောင်လိုက်လာကြတယ်။ဒါစိတ်ပါလဲပါလူကြိုးစားတဲ့ပုဂ္ဂိုလ်တွေအဲသူတို့ကလည်းသူတို့စီလည်းပဲနာဖို့ဆိုပြီးတော့ပြင်ပါလေ။နောက်သုကြတာဆိုတဲ့ပုဂ္ဂိုလ်တူလည်းရှိပါလေ။သူကဒီဘဝကနေပြီးတော့အာထုတ်လာပါလေ။ဒီမှာလည်းပဲလာပြီးတော့အာထုတ်ခုပါလေ။ဒီကနေပြီးအိန္ဒိယ မုနိန္ဒရာဌာမလည်းသွားပြီးတော့စိတ္တခဏအနေအဲ့ဒီခါတော့အဲ့လိုတော့မဟုတ်ဘူးကဓမ္မဒါစီယာဖြစ်နေကနာပြပြီးတော့နေဘူးပါလေအဲ့ဒီသုဇာတာကလည်းစောစောပိုင်းတည်းကဘုန်းကြီးတို့အမေရိကန်ကိုလာပြီးတော့သာသနာပြုကိုတရားဟောဖွင့်တာရှိပါလေအဲ့ဒီတော့ပင့်ထားတာတွေကိုထောက်ဆကြည့်တော့သွားအောင်မှဖြစ်မှာပဲဖြစ်တဲ့နည်းဖြစ်နိုင်တဲ့နည်းနဲ့ပဲ သာသနာပြုရမှာပဲလို့စိတ်ကူးပါတယ်။နောက်တော့ဥရေဝရဓမ္မကနေပြီးစားတဲ့ခုရေးသူတို့ဒီမှာအလွတ်မဟောပဲနဲ့စာနဲ့ရေးပြီးစာနဲ့ဖတ်ပြီးဟောတဲ့ထုံးစံတလေလည်းရှိပါတယ်။အင်္ဂလိပ်လိုစာနဲ့ရေးပြီးတော့စာနဲ့ဖတ်ပြီးတော့လည်းဟောနိုင်ပါတယ်။ဒီကနေပြီးစာနဲ့ညွှန်ကြားလိုက်အောင်မယ်ဒီလိုဆိုရင်တော့နေရာကြတာပဲ။ဒီလိုဆိုရင်တော့ ဇာနဲ့ရေးပြီးတော့ဖတ်တာကတော့ဖြစ်နိုင်ကြအကြောင်းရှိတယ်လို့ဘုရားကဟောကြားပြီးတော့တရားစာတရားတရားစာသာသနာ့ဒီတရားစာငါးဘုတ်ရေးပါတယ်တဘုတ်တဘုတ်ကလည်းပမာလို့ဆိုရင် နိုင်ဝက်နိုင်ဝက်ကျော်ကျော်လောက်ကလေးပါပဲအင်္ဂလိပ်လိုလည်းပဲတော်တော်လည်းလည်းဖတ်နိုင်တဲ့ပုဂ္ဂိုလ်တွေဆိုရင်နိုင်ဝက်ကျော်ကျော်လောက်ရှိမှာပါပဲအနည်း40လောက်ဆိုရင်ပြီးမှာပါပဲအဲဒီတော့ အဲဒီတရားစာလေးပုဒ်ရေးပြီးတော့အင်းလေးတို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကဘာသာပြန်ခိုင်းပါလေဥညင်ကြီးကတော့ဘုရားသာသနာလောကဖွဲ့တဲ့ကဥညင်ကြီးကတော့သူကဘာသာပြန်နေကြသူကကျွမ်းကျင်ပါလေသူကဒါကအသုံးလုံးနေတယ်နာကောင်းပါလေအဲသူ့ကိုစပြီးတော့ညာခိုင်းပါလေနောက်တော့သူကလည်းကျမ်းမာရေးလေးနည်းနည်းချွေရင်းနေတာနဲ့ဇွဲဥထွန်းရှင်နဲ့ပတ်သက်တဲ့ ဥပ္ပန်နောဆိုတဲ့ပုဂ္ဂိုလ်ကလည်းသူကလည်းတော်တော်ကျွမ်းကျင်ပါဠိတွေရောသက္ကတတွေရောသူကလည်းကျွမ်းကျင်အဲဒါနဲ့အဲဒီတရားလေးပုဒ်ထဲကတရားငါးပုဒ်ထဲကလေးပုဒ်ကိုတော့ဥပ္ပန်နောပြန်ခိုင်းတော့ဥပ္ပန်နောကပြန်အဲဒါလေးဘာသာပြန်ပြီးတော့သာဝတိလည်းရရတာဘုန်းကြီးတို့ကခီးထွက်နေတာနဲ့သိပြီးတော့အဆင်မပြေပါဘူးဒီထွက်တာတွေကစောစောကစီစဉ်ထားပြီးသားဖြစ်လို့ဖြစ်လို့မဖြစ်တာနဲ့သွားတာမှတော့ဘုန်းကြီးကမသွားကြပါဘူး မာဟာရတိကြီးသွားတာနည်းအင်္ဂညသာသနာယူသွားဖို့ဆိုရင်ကိုယ်နေရာတွင်ကိုယ်နေပြီးတော့ညီညီတက်တက်နဲ့အရှင်ပြည်တဲ့ပြည်အောင်လို့လေးလာဖို့ရလိုရဆိုတာဘုန်းကြီးကသိပါရဲ့ဒါပေမဲ့လို့ဟောစီစဉ်ထားပြီးသားဖြစ်တော့မတော်လို့မဖြစ်တော့သွားရအဲ့ဒါနဲ့အဲ့ဇာဝရိုက်တာကိုကအချိန်ကနောက်ပိုင်းရောက်လို့ဇာဝလည်းသိနေပြည့်စုံပြင်စရာတွေ အကျိုးဟာကြားနေတာပဲသူကမတတ်နိုင်ဘူးအဲ့ဒီကရိုက်ကူးတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ကလည်းချွေရပြီးတော့ရိုက်ထားတာလေးတွေရှိတော့တချို့လည်းပိုးနေတာရှိတယ်တချို့လည်းလိုးနေတာရှိတယ်သူကဗမာလိုရိုက်ထားတာထဲမှာစာပိုက်တစ်ပိုက်အဲဝကြလေးတစ်ခုတဲ့တဲ့ပိုးနေတာလေးနောက်ထပ်တွေ့ရတယ်အရင်ကချွေရနေတာလေးတွေတော့ပြင်ထားပြီးပါ အင်္ဂလိပ်လိုလည်းပဲဒီလိုချွေးနေတာလေးတွေရှိတာပဲတားနိုင်ဘူးလို့ညံညံလေးရတာနောက်တစ်ခါရေးလို့ရှိရင်တော့ငါချောချောမမဖြစ်မှာပါအဲ့ဒါစာအုပ်တွေလည်းခုရိုက်ပြီးပါပြီတရားလည်းပဲဒီနေ့နိုင်ငံညဟောဝေရတရားဘုန်းကြီးအတန်သွင်းတာဒီတိုင်းဖတ်ပြီးတော့ဟောနေတာတဲ့အတန်သွင်းထားတာကိုဖွင့်ပြီးဟောတာကပို့ပြီးတော့ဒေကြဝရှိတယ်ဒီတိုင်းဖတ်ဟောရင်ခရင်ခရင်နဲ့စာစရာကသူက စာနဲ့ဖတ်ဟောတာသိကောင်းတာမဟုတ်နှုတ်တိုက်အလိုဟောတာကိုကောင်းတယ်ဗမာစကားလည်းဒီတိုင်းဗမာစကားဒီတိုင်းဟောပြောနေစကားတွေချောလို့ဟောစာနဲ့ရေးထားတာဖတ်လို့ရှိရင်ချွေရင်းစကားလေးတွေပါတာပဲအခုဗမာဗမာလိုတရား၅ပုဒ်ထဲကအဲတရား၅ပုဒ်ကိုဘုန်းကြီးကတန်သွင်းထားပါတယ်ကိုဒီမှာဘုန်းကြီးမရှိတကနာကျင်တဲ့ပုဂ္ဂိုလ်တွေနားအောင်လို့တန်သွင်းတယ်အဲဒီစာဖတ်ရင်းနဲ့ကိုယ်စာကိုပဲ လွဲတာတွေပါသွားရတာတတ်နိုင်ဘူးလို့သူစားစကားပိုသွားတာပါသွားရသူစားအဲဒီလိုလေးတွေရှိတယ်ဘာသာတော်မှာအင်္ဂလိပ်ဆိုတော့အင်္ဂလိပ်တွေကဘုန်းကြီးတွေကသိကျွမ်းကျင်လာမှမဟုတ်ပဲနှုတ်ကပြတ်မှမပြတ်ပဲဒါတော့ကျွင်းရကလေးတွေလည်းရှိမှာရှိပေမဲ့လို့စာနဲ့ဆိုတော့နည်းနည်းတော့သိကြတာပေါ့လေအဲဒါနဲ့စာနဲ့ဖတ်ပြီးတော့စာနဲ့ဖတ်တဲ့ညဖတ်ပြီးတချို့အများအများပိုင်းတွေကတော့အဲဒီ လက်ဆက်ဝင်နဲ့ဖွင့်ပြီးတော့ကြဖို့ရဘုန်းကြီးစဉ်းစားထားပါတယ်ပထမအစစဉ်းစားတာကတော့ဘုန်းကြီးကအစာပိုင်းတော့ပေါ်ပြီးတဲ့ပုဂ္ဂိုလ်တွေအင်္ဂလိပ်လိုနှုတ်တဲ့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေအခါခိုင်းပြီးတော့ဟောမလို့စိတ်ကူးတယ်ကစက်ကနေတွင်းတာလည်းကောင်းပါရဲ့လေးလို့တွင်းတွင်းတာလည်းနောက်တော့ဟိုကြတော့အချိန်နေရာကြည့်ပြီးတော့ခေါ်ရမယ်ဒီနေ့ဒီမှာကြားနာရအောင်လို့ဒီနေ့တိတ်ခွေလေးတစ်ခုတော့ဖွင့်တယ်လို့ပြောတယ် ဟုတ်ကြဟုတ်ကြအင်္ဂလိပ်လိုအင်္ဂလိပ်လိုပထမဆုံးအများဆုံးဘုရားမြတ်စွာဘုရားကြီးအများဆုံးတရားတော်ဆိုတာလေဘုရားဘုရားဖြစ်တော်မူပုံကစတယ်ဘုရားဖြစ်ပုံအကျင့်နည်းလားအခြေခံအစအစပြီးတော့အဲ့ဒီတရားတဲ့ဘုရားနောက်ပြီးတော့ဗုဒ္ဓသာသနာတရားဆိုလည်းဘုန်းကြီးကဏ္ဍကဏ္ဍဟောနေတာပါပဲအဲ့ဒါတခုတတိပဌာန်ကလည်းပထမပိုင်းဒုတိယပိုင်းနှစ်ပိုင်းကနှစ်ခုနောက်ဆုံးကြတော့ ချမ်းသာရေးတရားတော်ဆိုတာဒါလည်းရေးကြည့်တယ်သတ္တဝါတွေကချမ်းသာခြင်းကြတာချမ်းသာခြင်းတော့ဘိုးလုံးဒီလုံးနဲ့ကြားရရှိတယ်အဲ့ဒါတွေလည်းနားလည်အောင်ချမ်းသာရေးတရားမြတ်စွာဘုရားဟောတဲ့ချမ်းသာရေးတရားမူမှန်အကောင်းဆုံးဖြစ်တဲ့တရားနားလည်အောင်ဘုရားချမ်းသာရေးတရားတော်ဆိုပြီးဒီခုလည်းပဲနောက်ဆုံးလာထည့်ထားပါတယ်အဲ့ဒီတရားတွေကိုကြတော့ရှင်နေရကြည့်ပြီးတော့ဟောရမှာပါပဲအခုဒီကဘုန်းကြီးတို့ သွားနေတဲ့ခါကာလဒီမှာရှိကြတဲ့တတိပရိသတ်တဲ့ယောဂီတွေအတွက်ဘုန်းကြီးတို့ကအချင်းချုပ်ဩဝါဒလေးတော့ပေးအောင်ပါပေါ့လေရှင်ရှင်မြဲမြဲပေးဖို့တော့မလိုပါဘူးတရားတွေခဏခဏဟောတာရိုးနေပါပြီဒီမှာတော့မြတ်စွာဘုရားကအမြဲတမ်းဟောတာပေးနေတဲ့အတူချုပ်ကလေးဟာအမှန်ပြည့်စုံပါတဲ့အဗမာရိဏသဗ္ဗာရိထနေ့စဉ်နေ့တိုင်းညာတော်တွေခ စွမ်းခုံးပေးပြီးတဲ့အခါမြတ်စွာဘုရားကလည်းပဲခြေဆေးပြီးတော့ခန္ဓာကိုယ်ရဲ့ဝန်ခံနေအဲ့ဒီမှာရဟန်းတော်တွေအနိဗ္ဗာန်ရှိနေတာတွေကိုနောက်ဆုံးဩဝါဒအနေနဲ့အပမာရိဏသဗ္ဗရိတာလို့ဩဝါဒပေးမြတ်စွာဘုရားခန္ဓာကိုယ်ရဲ့ဝင်သွားရဟန်းတွေကလည်းသူတို့နေရာသူတို့သွားပြီးတော့တရားပေးတော်မူတဲ့ဩဝါဒအတိုင်းအပမာရတရားမင်းမတော်တဲ့သတိတရားတွေပွားများအားထုတ်ကြတာပါ ပရိနိဗ္ဗာန်စံဃာနိကြတော့လည်းမြတ်စွာဘုရားကနောက်ဆုံးစကားအနေနဲ့အပမရိဏသဗ္ဗရိဒ္ဓဒီဥစ္စာပဲဟောရတာပြေးသွားအဲမြတ်စွာဘုရားကိုယူရည်လေးစားတဲ့ပုဂ္ဂိုလ်တိုင်းအဲ့ဒီနောက်ဆုံးဩဝါဒစကားလည်းလေးပြုတင်တာပါပဲအနာလေးပြုတင်တဲ့တရားပါပဲဘုန်းကြီးတို့ကလည်းအဲ့ဒီဩဝါဒဘုရားဩဝါဒပဲပေးရ ညာတော်များက၅ပါးသီလတော့၈ပါးသီလတော့ဖေးတိုင်းဖေးတိုင်းနဲ့နောက်ဆုံးမှအပမာရိဏသံပါရိထပါတယ်။ဗမာရိဏမမေသောတတိတရားဖြင့်သံပါရိထသီလစသည်ကို ကြည်စေကြကုန်လောဒါပါပဲ။မိမိတို့တဏ္ဍာမှာကြည်စေရမယ့်တရားကသီလသမာဓိပညာသုံးပါးရှိတယ်။သီလကိုလည်းကြည်စည်ပြည့်စုံစေရမယ်။ သမာဓိကိုလည်းပြည့်ပြည့်ပြည့်စုံစေရမယ်ပညာကိုလည်းပြည့်ပြည့်ပြည့်စုံစေရမယ်ဘယ်ဘုံဘယ်နည်းနဲ့ပြည့်ပြည့်ပြည့်စုံစေရမလဲဆိုအပမအရိဏမမေ့တဲ့တတိတရားဖြင့်ပြည့်ပြည့်ပြည့်စုံရမယ်မမေ့တဲ့တတိတရားဆိုတာအကြံပြင်းမမေ့တာလည်းရှိတယ်အနုဇာမမေ့တာလည်းရှိတယ်အကြံပြင်းမမေ့တာကတော့ဒါနပြုဖို့သီလဆောက်တည်ခြင်းသုံးဖို့ဘာဝနာလို့အားထုတ်ဖို့ ကုသိုလ်တရားပွားများဖို့ဒီလိုရှင်းဖို့ကမှတ်ရတဲ့တတိတရားဒါအကျမ်းပြင်းပေါ်တယ်သူကတော့အခြေခံလည်းဖြစ်ပါတယ်အဲ့ဒီအခြေခံအကျမ်းပြင်းလည်းရှိမှာဒီအချိန်မှာဒါနကုသိုလ်ပြုတင်တယ်သီလကုသိုလ်ပြုတင်တယ်ဘာဝနာကုသိုလ်ပွားများတင်တယ်ဆိုတာမိမိတို့တဏ္ဍာကဖြစ်ပြနေတဲ့ယုံနာတွေကိုဖြစ်တိုင်းဖြစ်တိုင်း အမှတ်ရတယ်မမေ့တဲ့ပမာဒတရားဟာသူကအရေးကြီးဆုံးပဲသူကအမှုအနုဆုံးအဲသိမ်မွေဆုံးအပြည့်မြတ်ဆုံးမမေ့တဲ့တရားပဲအဲဒီမမေ့တဲ့တရားဖြင့်မြင်နိုင်ကြားနိုင်နားနိုင်စားပြီးတိုင်းတွေ့တိုင်းစိတ်ကူးစဉ်းစားကြံနေတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းတွေကိုမပြတ်ရှုမှပြီးတော့သွားလို့ရှိရင်သီလကတော့စောစောကလည်းပြည့်စုံတော့နောင်တိုးတက်ပြီးတော့စင်ကြယ်သွားဖို့ပဲ သမာဓိလည်းပြည့်စုံသွားတာပဲပညာလည်းပြည့်စုံသွားတာပဲပညာပြည့်စုံတဲ့အချိန်သောတာပတိမရောက်ရင်သီလလည်းပဲအကျွမ်းမဲ့ပြည့်စုံသွားတော့တာပဲသီလဘယ်နည်းနဲ့မှပြည့်တော့အနာဂါမိမဲ့ရောက်လို့ရှိရင်ဖြစ်ရင်သမာဓိဟာပြည့်စုံသွားတဲ့သမာဓိဘယ်နည်းနဲ့မှပြည့်တော့အရဟတမေဖို့ရောက်တဲ့အခါကာလကြတော့ပညာလည်းပြည့်စုံသွားပြီတဲ့အဲဒီတော့သီလသမာဓိပညာပြည့်စုံအောင်လို့အပမာရမမေ့တဲ့တရားဖြင့်အားရရမယ်လို့မြတ်စွာဘုရားက ညွှန်ကြားဆုံးမတော်မူပါရဲ့အဲဒီဆုံးမတော်မူချက်အတိုင်းဒီလာပေးတဲ့ခါကာလလည်းဒီလာပေးတဲ့ရှင်မြတ်တွေကဗမာရိနသံသာရိထလို့ဒီလိုပဲညွှန်ကြားဆုံးမကြပါရဲ့အခုဘုန်းကြီးကလည်းပဲပြီးသွားကနေဒီလိုပဲညွှန်ကြားမှာပဲဒါပေမဲ့လို့ဘုန်းကြီးတော့မရှိစေကမူဒီသာသနာ့ရိပ်သာအတွက်ကတော့သဗ္ဗရာရာလူတွေသိမရှိပြည့်စုံနေတာပါပဲ သင်္မာညွှန်ကြားဆုံးမမဲ့ကမ္မဒါနာစရိယဆရာတော်တွေကအပြည့်စုံနေပဲကုသဇာကဆိုတာလည်းဘုန်းကြီးကအဲတာဝန်တွဲထားပါလေဘုန်းကြီးဆောင်ရွက်တင်တာလေးတွေကိုဆောင်ရွက်ဖို့ကုသဇာကကိုတာဝန်တွဲတာကုသဇာကလည်းပဲကျမ်းမာရနည်းနည်းချွေးနေလို့စားတော့ဆိုရင်ကောင်းပါလေသူတော့ကျမ်းမာချွေးနေတော့ကျမ်းမာရင်ငဲ့ပြီးသူတတ်နိုင်တယ်လို့တော့ဆောင်ရွက်နိုင်ပါလေတရားတွေလည်းဟောနိုင်တာပါပဲအဲသွားလာတွေပါဒီမှာသူသိပြီးတော့ကျန်တဲ့ခဏနေမသွားနိုင်ဘူးဒါတော့ပါပဲ နောက်ပြီးတော့ကမ္မထာနာစိရတွေကလည်းသူတို့တောင်းနဲ့သူတို့ဆောင်ရွက်ပြီးတော့နေကြတာနာသင့်တော်ပါတဲ့ဒီကမ္မထာနာစိရတွေဒီလိုသာဆောင်ရွက်မှမရှိလို့ရှိရင်ဖြစ်ဘူးဘုန်းကြီးတပါးလည်းဘာမှမတတ်နိုင်ဘူးလို့သာအဲဒီကမ္မထာနာစိရတွေရှိနေတာလည်းပဲအမတဝန်တာစရာအားရစရာပါပဲဘုန်းကြီးမရှိလည်းပဲအဲဒီကမ္မထာနာစိရတွေဒီဥဒ္ဒဇာတမှုရှိတဲ့ကမ္မထာနာစိရတွေကနေပြီးတော့ ညွန်ကြားကြပါလိမ့်မယ်ညွန်ကြားဆုံးမတဲ့အတိုင်းဒိုင်းနာပြီးတော့ကျင့်သုံးခြင်းဖြင့်မြတ်စွာဘုရားညွန်ကြားတဲ့အတိုင်းပြည့်စုံစင်းတဲ့သီလသမာဓိပညာတွေပြည့်စုံသွားမှာပဲအဲကျင့်ကြုပ်အပြင်ပြောမယ်ကုသိုလ်တရားတွေပြည့်စုံသွားမှာပဲအဲဒီတိုင်းမမေ့တဲ့တရားဖြင့်အားထုတ်သွားကြဖို့ပါပဲအဲဒီလိုသာနာရိပ်သာမှာ ပฏิပတ်တိသာသနာပြည့်စုံအားထုတ်ဖို့ရာအာဘိကူညီရဲ့ဒကာဓမ္မတွေဘက်ကလည်းအနာပြည့်စုံနေတာပဲခုနေတာကလည်းအသိပြည့်စုံနေတာဘုန်းကြီးတို့ရံတော်ရောက်ခါစားကဆိုရင်ဒီသာသနာ့ရိပ်တာမှာကမ္မထမ်းကြောင်းဆိုတာလည်းပြောရတော့များများမရှိသေးပါဘူးဟိုဒီသားကြောင်းလေး၄ခုလောက်ပဲရှိပါတယ်တရားဝဇ္ဇယဓမ္မယုံဆိုတာကလည်းပဲ ယာယီတော့ပဲရှိပါသေးတယ်ဒီရင်ဆောက်ဦးတွေလည်းကောင်းကောင်းမသိမရှိသေးပါဘူးအခုတော့သာဝတွေကလည်းမနာပြည့်စုံလာပါလေအဲလွန်ခဲ့တဲ့နှစ်တိသုံးနှစ်လောက်ကစပြီးတော့ဒီထဲမှာပို့ပြီးတော့ပြည့်စုံလာအဲဒီလိုပြည့်စုံအောင်လို့ဗုဒ္ဓသာသနာတို့ကအဖွဲကနေပြီးဆောင်ရွက်ကြတာဟာလည်းအနာပြည့်စုံနေပါတယ်အဲဒီလိုဆောင်ရွက်ပြီးတော့နေလို့ယောဂီပုဂ္ဂိုလ်တွေချမ်းသာသာနဲ့နေရတယ်အဲမိတို့ရေတို့ ဘယ်လိုဟာတွေကလည်းရေးကြည့်တာပဲညမင်းမရှိလို့ရှိရင်အစင်မပြေဘူးမီးရလည်းအရှင်ပြေပါရဲ့ဟိုရှင်းတော့ဆိုလို့ရှိရင်မီးလုံးလေးပြက်နေရင်မို့ရသွားပြောရတာတော့လည်းမပြင်းနိုင်ဘူးဒီလိုအားလေးတွေရှိခဲ့တယ်အခုတော့ပြက်လာရတော့မရှိသလောက်ပါပဲအကုန်လုံးဒါလည်းပြည့်စုံနေမီးတွေကရေတွေကဆိုရင်လည်းပဲရှင်းတော့ဆိုရင်ရေကလည်းတစ်ခါတစ်ခါမရှိဘူးမပြည့်စုံအခုတော့ရေတွေပဲလိုလေသေးမရှိဘူး ဒီပြနေရာတွေမှာရေရှားနေတယ်ဆိုရင်လည်းဟောဒီသန္တနာရေးတာမှာရေမရှားဘူးအနာကြတာပဲလားအဲဒါဘုရားသန္တာတို့ကအဖွဲ့ကလူရလူရတွေကိုဆောင်ရွက်ပြီးတော့စရရပြည်လည်ပြီးနေတာတွေတရားထုတ်ခွေရတွေအပမာဒတရားနဲ့မမေ့တဲ့တတိတရားနဲ့အားထုတ်ခွေရမှာအကူအညီတွေပေးနေကြတာလေအမှန်အကြတယ်ဒီတော့ဒီကဣတိတိအဖွဲ့ကဆိုရင်လည်းစာရေးတော်ရင်းနဲ့ပတ်သက်ပြီးတော့ အစတုန်းကသူကလည်းပဲနှစ်ဦးသုံးဦးလောက်နဲ့သူကလည်းစပြီးတော့တောင်းခံနေတာတော့တဖြည်းဖြည်းတိုးတက်တိုးတက်လာတာအခုတော့200လောက်ဆိုတာကသူကတောင်းခံနိုင်တာအမြဲလိုပါပဲအခုသိညာကာလတွေမှာတော့ဒါလည်းများအောင်မှာပေါ့အဲ့ဒါတွေဟာသူမှလည်းစသရရဇာရည်တော်ရည်တဲ့ကနေပြီးပြည်စုံသူကလည်းဆောင်ရွက်ပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေ ဘာမှမကြောက်ကြပဲနဲ့ပြည့်စုံပြီးတော့ဆန်းဆန်းသာသာနဲ့အားထုတ်နိုင်နေကြအဲ့ဒါတွေကအဗမာရိဏသံပါရိဏမမေ့တဲ့တတိတရားနဲ့ပြည့်စုံရမယ်ဆိုတဲ့ညစွာပြရဲ့ဆုံးမအတိုင်းကြီးကြီးပြည့်စုံအောင်အားထိုင်အောင်အားထုတ်နိုင်ဖို့ရအကူအညီပေးကြတာတွေပဲအဲ့ဒါတွေတေချာစဉ်းစားကြည့်လို့ရှိရင်သမထဆရာတွေဘက်ကရောအဲသာသနာ့ရိပ်သာ ထောက်ပံ့ကူညီနေတဲ့အဖွဲ့တွေဘက်ကရောအမနာဟန်ကြပါပြီးတော့အခုမကြိုင်ကဖွဲ့ထားတဲ့အမျိုးသမီးအဖွဲ့ဆိုတာရှိရဲ့သူတို့ကလည်းတန်းနေတဲ့ဘက်ကနေပြီးဆောင်ရွက်နေကြတာအမနာပြည့်စုံပါတယ်အဲအထူးတတိပေးစရာကတော့ယောဂီတွေမှာမျိုးသမီးတွေတတိပေးတဲ့ပုဂ္ဂိုလ်လည်းရှိပါတယ်တတိပေးတဲ့ပုဂ္ဂိုလ်တွေတတိပေးတဲ့အတိုင်းလိုက်နာပြီးတော့ကျင့်ရင်ကောင်းတယ် ဝိညာဉ်ကြားသိရတာကတော့ယောသမီးယောဂီတွေချို့ကယဟန်တွေကညွန်ကြားဆုံးမလို့ရှိရင်ရိုသေတွေနဲ့လိုက်နာကြယောသမီးချင်းချင်းဆိုတော့သူတို့တဲမယိုသေးဘူးဟုတ်မှာသူတို့ရှင်းရင်တော့သူတို့ကအသိကြီးမဆိုင်ဘုန်းကြီးတွေဆိုတော့နည်းနည်းယိုသေးကြောက်ရွံ့ပြီးတော့လိုက်နိုင်တယ်အဲဒီလိုလည်းမဖြစ်ရအောင်လို့ညွန်ကြားတဲ့ပုဂ္ဂိုလ်ကဘယ်သူကညွန်ကြားညွန်ကြားတရားထုတ်တဲ့နေရာ ညွှန်ကြားလို့ရှိရင်ဖြင့်ကိုကျိုးပဲလို့ကျေးဇူးတင်ရတယ်ဝမ်းမြောက်ရတယ်အာငါဒီလိုပြောရမလားဆိုပြီးတော့အဲဒီလိုမယုံမသေးမသိမတင်တဲ့နှလုံးသွင်းမှုတွေမဖြစ်ရဘူးအဲဒါမသိမတင်နှလုံးသွင်းတော့အာယောနိတော်မစီကာရခေါ်တယ်မတော်သင့်တဲ့နှလုံးသွင်းမှုဟာသူကဒီဟာလေးပြောတယ်ငါအတွက်ပဲငါအကျိုးရှိအောင်လို့ပြောတာပဲလို့အဲဒီလိုနှလုံးသွင်းရင်တော့ယောနိတော်မစီကာရသင်သောနှလုံးသွင်းရင်ကုသိုလ်တရားပွားဖို့ပဲအဲဒီတော့ သူတို့ဘာကပရိပေးလို့ရှိရင် စကားပြောနေတာမပြောပါနဲ့ဝိုးစီသွားနေတာမသွားပါနဲ့မတော်မသင့်တာတွေပြုလို့တာမပြုပါနဲ့စသည်ဖြင့်ဒီလိုသတိပေးတာလေးတွေရှိပါလိမ့်မယ်အိတ်နေတာများလို့ရှိရင်လည်းမအိပ်ဖို့အေးရတာထားဖို့အဲရိုးသေးသေးမှတ်ဖို့ဒီလိုသတိပေးတာလေးတွေရှိပါလိမ့်မယ်အဲဒီလိုသတိပေးတာလေးဒီပေးတဲ့သတိပေးတဲ့ဟာငါအတွက်ကျွေးစီအောင်လို့ညွှန်ကြားတာပဲလို့အဲဒီလိုသတိတရားထားပြီးတော့ ကျိုးစားအထုတ်သွားကိုရဘုန်းကြီးကခုမှာခဲ့ပါဒါမျိုးသမီးတွေလားမဟုတ်ဘူးပဲမျိုးသားတွေလည်းရှိတာပဲဒီကရညာတော်တွေလည်းရှိတာပဲညာတော်တွေလည်းပဲဒီကမ္မထာကျောင်းနေမှာဒီကျောင်းဒီကျောင်းယောဂီအဟောင်းတွေကနေပြီးစောင့်ရှောက်ဖို့တဘာတဘာဘုန်းကြီးတို့ကထားပါတယ်အဲဒါလေးတွေလည်းဘုန်းကြီးညွှန်ကြားတာကိုကိုကျောင်းမှာရှိတဲ့ပုဂ္ဂိုလ်တွေနော်သတိပေးကြသတိပေးမှ ဒီသတိပေးတဲ့ခါကလည်းယူသေးသေးချိုးချိုးသာသာနဲ့သတိပေးကြတော့မို့ရင်မထေကြီးဖြစ်တဲ့ပုဂ္ဂိုလ်တွေကအာဒီကိုယ်တော်လေးကငါ့ကိုလာပြီးဆုံးမရမလားငါကဆရာပဲဒီလိုဥစဉ်လေးတွေငါဆုံးမနေတာပဲငါ့ကိုဒီကိုယ်တော်လေးကဘာလို့ပြောရလိမ့်မလို့ဒီလိုလုံးစင်တာလည်းရှိတတ်တယ်လို့အဲဒါကြောင့်သာသာရာနဲ့ချိုးသာသာနဲ့ညွှန်ကြားပါလို့ဘုန်းကြီးကဒီယောဂီဟောင်းတွေကိုလည်းသတိပေးထားပါတယ် တရားလာအားထုတ်ကြတဲ့ကိုတော်တွေကလည်းငယ်ငယ်ကြီးကြီးပဲကြီးတဲ့ပုဂ္ဂိုလ်တွေကိုရည်ရည်ငယ်တဲ့ပုဂ္ဂိုလ်တွေကတော့ယူစီလိုက်နာတာပါအဲဒီပုဂ္ဂိုလ်တွေကဘုရားပြောတဲ့အတိုင်းပဲသူတစ်ပါးတွေကသတိပေးရင်ငါအတွက်ပဲငါအကျိုးပဲဒီမှာလာတရားထုတ်တဲ့အဲတရားပြည့်စုံအောင်ကြာကြာနာအားထုတ်ပါဒီတလလောက်တွင်ပြည့်စုံရမယ့်ဥစ္စာကြာကြာနာအားထုတ်ရင်နှစ်လလည်းပြည့်စုံညီမှပြည့်စုံတာအရဟသတ္တမရှင်ကြီးကုန်တာပဲ အဲကျွေးရစအားထုတ်လို့ရှိရင်မကြခင်အတွင်းတရားပြည့်စုံကိုကိုနေရာကိုပြန်ပြီးသာသနာပြုနိုင်တာပေါ့အဲသနာအားမထုတ်ရဘဲနဲ့တလားတဲ့နဲ့ပြည့်စုံသွားရင်ကိုကောင်းတာပေါ့အဲဒါဘေးကနေပြီးသတိပေးတဲ့အတိုင်းအားထုတ်လို့ရှိရင်ဒီညံညံတတိတမာရီတွေအားကောင်းပြီးတော့ညာနယ်ဖြစ်ပြီးတော့တရားပြည့်စုံပါတဲ့ပြီးတော့ဘသူကသတိပေးပေးငါအတွက်ပဲငါအကျိုးပဲလို့နှလုံးသွင်းပြီးတော့ ရိုးရိုးစားစားရိုးသေးသေးနဲ့အထုပါကြဖို့ရတယ်။မှားခဲ့ပါလေ။ဒါရည်ကြီးတဲ့ဥစ္စာတွေကဗမာရိဏသံမာရိဏဆိုတာဒီဥစ္စာတွေကဒီတော့ပါဠိရိကိဏသံမာရိဏဆိုတာရှိတယ်။ဥပိ္ပဇေဆရာကလည်းဥပိ္ပဇေရှိတဲ့ပုဂ္ဂိုလ်တွေပါဠိရိကိဏသံမာရိဏလို့ဟောရတာပြရတယ်။ဒီပြင်နေပြီးတော့ယူတဲ့ခါကလည်းနေပြီးဆရာလည်းပါဠိရိကိဏသံမာရိဏလည်းဟောရတာပြရတယ်။ ဘာသာရိကဆိုညို့ဝဲညို့ဝဲဆိုတော့ကိုမူရာနှုတ်မူရာတွေပါပဲစိတ်မူရာကတော့ဘုရားပုဂ္ဂိုလ်တွေမမြင်လို့ညို့ဝဲတွေသိတော့မသင်ရှားပါဘူးဒါပေမဲ့လို့စုံလင်အောင်လို့အ내ဒိဗ္ဗပြန်တဲ့အခါမှာဘာသာရိကိနညို့ဝဲဆောင်တော့ကိုမူရာနှုတ်မူရာစိတ်မူရာနှင့်တံပါရိထပြည့်စုံစေကြတဲ့ဘုန်းကြီးတို့ကဒီလိုဩဝါဒပေးပါတယ်သာဂရာဒီမှာတော့တံပါရိဒဗမာရိနတံပါရိဒလိုပဲ ကြီးစည်းစေကြသီလသမာဓိကြီးစည်းစေကြတော့ဒီလိုလည်းပဲဖွင့်လာတာရှိပါတယ်ဒါပေမဲ့လို့ဗမာရိဏကတော့ညူွယ်အမူအရာနဲ့ပြည့်စုံအောင်နေကြတော့ဆိုလိုတယ်လို့ဘုန်းကြီးကဒီလိုသဘောကျတယ်ဒါကြောင့်ဒီလိုပဲသတိပေးပါတယ်အဲဒီညူွယ်ဖြစ်တဲ့ကိုယ်မူအရာနှုတ်မူအရာနဲ့ပြည့်စုံပြီးတော့နေဖို့ရည်ကြည်ပါတယ်အဲဒီကြားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့ဆိုတာဘာသာရိကေနဗိက္ခန္တေနဘာသာရိကေနပဋိက္ခန္တေနစသည်ဖြင့် ရှေ့သွားတာလည်းညိုစရာပဲနောက်ပြန်တာလည်းညိုစရာပဲကမ္မထာဒနာမဟုတ်တဲ့အခြားနေရာမှာနေတဲ့ကိုယ်တော်တွေသွားပုံလာပုံနေနဲ့ကမ္မထာဒနာမှာယူစီစီအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့သွားပုံလာပုံတွေကိုထိုင်ပုံတွေနှိုင်းရှင်ရှိရင်အများကြီးသင်ကြတာပဲ။ဒါကညို့ပဲပဲအိန္ဒိယရပဲ။တရားလက်ထက်တော်ကညာတော်တွေမြင်ပြီးညို့ကြတယ်ဆိုတာဒီလိုဟာတွေပဲ။အဲပမာရာတရားဖြင့် တတိပြုပြီးရှုမှတ်နေတော့ကြီးညိုဝင်နေပြည့်စုံနေတာလေကြီးညိုစရာကောင်းတယ်ဆိုပြီးကြီးညိုကြတယ်အဲဒီတော့မြင်တဲ့ပုဂ္ဂိုလ်တွေကြားတဲ့ပုဂ္ဂိုလ်တွေကြီးညိုရအောင်ပြုလုပ်တဲ့အမူအရာတွေလည်းကြီးညိုဝယ်ဖြစ်အောင်လို့ပြုလုပ်ကြဖို့ပြောဆိုတဲ့စကားတွေမှလည်းမပြောမဖြစ်မှပြောရတာမပြောတာတော့အကောင်းဆုံးပဲမပြောမဖြစ်တဲ့ဟာတော့ပြောအဲကြီးညိုဝယ်နဲ့ပြည့်စုံအောင်လို့ပြောဆိုကြဖို့အရေးကြီးပါတယ် အထူးအားဖြင့်တော့စားရတောက်ရတွေမှာသွန်စားနေရင်ဟိုစကားဒီစကားတွေပြောလို့တော့မတော်ဘူးတရားထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့မတော်ဘူးတရားမထုတ်တဲ့ပုဂ္ဂိုလ်တွေတော့ကိစ္စမရှိဘူးသူ့မှာဘာမှတောင်းမရှိပဲအောင်တရားထုတ်နေတဲ့ပုဂ္ဂိုလ်ကတော့စကားပြောရင်လည်းပြောချင်တဲ့စိတ်တို့ပြောတာတို့သိရမှာမှတ်ရမှာပြီးတော့ဒါတွေအကုန်လုံးရှိမှဖို့ရတောင်းမှန်လေးတာပဲမပြောဘဲနေမှာပဲကောင်းတယ်အဲဒါကြောင့်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေ မျိုးသားပဲဖြစ်ဖြစ်ညာပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘာသာရိကေနသံပါရိဒဆိုတဲ့အတိုင်းညို့ဘဝဆောင်တဲ့ကိုယ်မူရနဲ့နှုတ်မူရနဲ့ပြည့်စုံပြီးနေကြဖို့လို့ဒါကိုဒီလိုဘုခီသွားတာနေအထူးသတိပေးတဲ့အနေနဲ့သတိပေးညွှန်ကြားပါလေအဲဒီလိုသတိပေးညွှန်ကြားတဲ့အတိုင်းဗမာရာတရားတော်လေးပြုပြီးတော့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 ခုနှစ်နာရီရှိအဲခုနှစ်နာရီခုနှစ်နာရီခုနှစ်နာရီပြည့်ပြီ။ညမှာသာနာချိန်နှစ်နာရီပြည့်ရှိပါပြီ။နှစ်နာရီနဲ့15မိနစ်ပြည့်အချိန်မှာကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးလေစိတ်ကိုကြွပါလိမ့်မယ်။15မိနစ်ဆိုတာကတော့အခုဒီကနေပြီးကြောင်းတော်ပြန်လာနဲ့ပဲဒါအစဉ်သိကားစီစဉ်တာနဲ့လိုပဲဖြစ်သွားပါလိမ့်မယ်ခင်ဗျာ။အဲဒီတော့ဆရာတော်ဘုရားကြီးတွေကအလုံးသော နောက်ပါဆရာတော်များစီးမဲ့မော်တော်ကားကိုကြီးညာပါမယ်ခဏနာတော်တာစေမကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးစီးတဲ့ကားကနိုင်ငံတော်ကောင်စီဝင်ဦးလမောင်ရဲ့ကားဖြစ်ပါတယ်အဲဒီနောက်မှာရွှေစီစီဆရာတော်အစမြရောင်ကြီးဆရာတော်ဆရာတော်ဦးသူဇာတရှင်မြတ်တို့စီးတဲ့ကားမောင်ရှိရွှေမောင်ပါလိမ့်မယ်နောက်ဦးတိလာနန္ဒတဲ့ရှင်ကိလာသတို့စီးတဲ့ကား ဦးချစ်လိုက်မောင်းပါလိမ့်မယ်အရှင်သနကပိဝန္တဆရာတော်ရှင်မြစီမဲ့ကားကမောင်းအောင်စော်လွင်မောင်းပါလိမ့်မယ်ခင်ဗျာဒီကားများအထက်ကိုဝင်လို့ရတဲ့ကားများဖြစ်ပါတယ်နောက်နောက်ကဆရာတော်များစီးဘက်ကဦးကျော်တောင်းဒေါ်ချမ်းကနှစ်စီးဖြစ်ပါတယ်ခင်ဗျာဦးကျော်တောင်းကနဲ့ဒေါ်ချမ်းကနောက်သံဃာတော်ရှင်များများသံဃာတော်ရှင်များများဆိုတာကတော့ ကြိုတင်ပြီးတော့ဆရာတော်ဥတ္တဝရစရင်ကောက်ထားတဲ့ယောဂီဟောင်းတန်ဃာတော်များဖြစ်ပါလေအဲ့ဒါကတော့ဥချမ်းတော်ချမ်းကရဲ့ဒေါက်တာများများအေကရဲ့ဒေါက်ခင်မျိုးမြင့်ကရဲ့ဥကျော်တောင်းကရဲ့ဖြစ်ပါလေပြီးတော့နောက်ကအမှုဆောင်လူကြီးများဖြစ်ပါလေခင်ဗျာခုကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးပြန်ကြွပါမယ်အားလုံးလမ်းကအစဉ်သင့်ဖြစ်အောင်ပြေတာရခမှာလေခင်ဗျာထိုင်နေပါထိုင်နေပါ ဦးတော့ဟောထိုင်နေအောင်ထိုင်နေအောင်ထိုင်နေဒါလမ်းလမ်းဖယ်ပြပါခင်ဗျာလမ်းဖယ်ပြဆရာတော်ဘုရားကြီးကြောက်ပါမယ်လမ်းဖယ်ပြတော့မသွားပါနဲ့ထိုင်နေကောင်းထိုင်နောက်ဆရာတော်ကြီးထားပြီးတယ်နောက်နောက်ကလိုက်ကြောက်အဲလိုက်ပါခင်ဗျာလိုက်ပါမှုဆောင်ကြီးတွေလိုက်ပါဆရာတော်ကြောက်ဆရာတော်ကြောက်ကြောက်ချင်းကြောက်ခင်ကြောက်ဆရာတော်ဘုရားများကတော့ သံဃာစီရင်နောက်ကအပေါက်ရှိပါတယ်ခင်ဗျာဆရာတော်ဖျားများပြန်ကြောက်ရှိပါတယ်ကိုရင်တို့နောင်နှံဆောက်ကြအောင်ဆရာတော်ကြီးတွေရင်ကြွလိုက်ကိုရင်တို့ကိုရင်တို့နေကြအောင်လေဘုန်းကြီးတွေ ကြွားကြပြီဟောဗျာကြွားကြပြီဟောမကြွားရင်လည်းထေချာဟုတ်ပေါ့